อาสนะโดนนี่นท้องายาชาเศรษฐีนี่ก็จะได้เกรดท้องตรงยาเสนนักคุนี่อนดอลาวิจอลีเยนท้องนัสด็จคุณนี่สนาวาริละนี่เยแต่งานในการนิติคือในอุเมงละออนไลน์ทุ่ธรรมะตะเป็นขานา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 ဓမ္မမိတ်ဆွေမိသားစုများဤအမတဒါနဓမ္မဒါနအဖြစ်ဖြင့်ဟောကြားအပ်သောတေခပฏิပဒာအပိုင်းဒီတရားဒေသနာတော်ကပိလဝမြို့မှာရှန္ဒနာမထေမြတ် ဟောကြားတဲ့တေခပฏิပဒါဆွေတော်မျိုးတော်တွေကိုဟောကြားနေတဲ့တေခပฏิပဒါတရားဒီနေ့ အပိုင်းလေးကိုနိုင်မှတ်သားကြရအောင်ငါးပိုင်းလောက်ဟောမယ်ဆိုရင်တော့ပြီးသွားမှာပါတေခပုဂ္ဂိုလ်တွေ ဘုရားရဲ့တရားတော်ကိုလိုင်းနာကျင့်ကြံနေကြတဲ့ဘာဝကတွေလှုပ်ဆောင်ရမယ်လုပ်ငန်းစဉ်သင်ယူကျင့်ကြံရမယ်လက်ဆင်းပေါ့သင်ခန်းစာတွေကိုအခြေခံအနေစပြီးတော့ဟောတာဖြစ်လို့မတ္တနာယူပြီးလိုက်နာကျင့်သုံးဖို့ကောင်းပါတယ်ဘုရားဘာသာရဲ့ကျင့်စဉ်အနေနဲ့ နံပါတ်1သီလနဲ့ပြည့်စုံအောင်လုပ်ရမယ်အဲ့တော့သီလနဲ့ပြည့်စုံအောင်လုပ်ဆိုရဒီအပိုင်းကအချိန်ဘလောက်ယူရမှာလဲလို့ပြောစရာမလိုတော့ဘူးကိုချင်းသီလကိုခိုင်းမှဆောက်တည်လိုက်ပြီးတဲ့နောက်မချိုးဖောက်သမျှသီလနဲ့ပြည့်စုံပြီလို့ဆိုလို့ရတယ်သူကဆောက်တည်လိုက်တာနဲ့တပြိုင်နက်သီလနဲ့ပြည့်စုံသွားတယ်လို့ တဏ္ဍိအမတ်ကြီးမူမူယူယူတဲ့မြတ်စွာဘုရားစီရောက်လာပြီမြတ်စွာဘုရားနဲ့တွေ့တဲ့အခါအမှုပြေပြီအဲ့ဒီအချိန်မှာမြတ်စွာဘုရားတရားနာလိုက်တဲ့အချိန်မှာ သူဟာသီလဆောက်တည်ပြီးဖြစ်သွားတယ်သီလဆောက်တည်တယ်ဆိုတာ determination နဲ့ဆိုင်တယ်ဒီလောက်ကို ဒီစည်းကမ်းချက်ကိုဘယ်တော့မှမဖောက်ပြတ်တော့ပါဘူးခံယူလိုက်တဲ့အချိန်မှာသီလလုံသွားပြီလို့ပြောတာနော်အဲ့တော့သီလဟာဘလောက်ကြအောင်ကျင့်ရမယ်ဆိုတာလူတိုင်းအတွက်ဒီလိုသတ်မှတ်ချက်မရှိဘူးလိုအပ်တဲ့ပုဂ္ဂိုလ်ကတော့ဥပမာမဲ့ပုဂ္ဂိုလ်က၃၄မျိုးရှိတယ်ပေါ့၄မျိုး၄မျိုးရှိတယ်ပေါ့အသိဉာဏ်ထက်တဲ့ဥက္ကဋိတင်ညူဆိုတဲ့ပုဂ္ဂိုလ်မျိုးကြတော့ မြတ်စွာဘုရားဟောလိုက်တာနဲ့အသိဉာဏ်ကချက်ချင်းစုရောက်ပြီးတရားနားလည်သွားတဲ့ပုဂ္ဂိုလ်အထုတလီအချိန်ယူပြီးတော့တရားကျင့်စရာမလိုပဲနဲ့ဘုရားဟောနေတဲ့အချိန်လေးမှာပဲသူဟာအာယုစုဆိုင်နာယူသဘောကျသွားရင်နဲ့ကျင့်ပြီးသားဖြစ်သွားတယ်တရားကျင့်တယ်ဆိုတာတတိထားဖို့ကစိတ်အလုပ်ပဲဖြစ်တယ်ပေါ့နော် စိတ်လှုပ်တာတရားကျင့်တယ်ဆိုတာစိတ်ကဘလောက်ထိအောင်စုစည်းနိုင်တယ်လဲဆိုတဲ့ပုံမှာမူတည်တယ်အဲ့တော့အဲ့ဒီလိုပုဂ္ဂိုလ်မျိုးတွေကြတော့သီလကိုအချိန်ကြာရည်ယူပြီးတော့ကျင့်နေရမှာမဟုတ်ဖ ೇನೆ တထိုင်ထဲမှာစောင့်တိလိုက်ပြီးသီလပေါ်မှာကျင့်တတ်တဲ့ စိတ်တက်ဖွဲ့အခြေအနေခံပြီးတော့အသိပညာတိုးတက်ပြီးချက်ချင်းတရားဓမ္မရသွားတာအဓိကကတော့ပညာကနေဆုံးဖြတ်သွားတာကိလေသာကိုဖယ်တယ်ဆိုတာပညာနဲ့ဖယ်တာဖြစ်တယ်။သီလတော့ကအပေါ်ယံကျွတ်တင်ပြင်ဆင်မှုနဲ့တစားချင်းတစားချင်းဖယ်ရှားတဲ့သဘောပဲဖြစ်တယ်။အဲ့တော့ပညာအဓိကကြလို့ အဲ့ဒီပုဂ္ဂိုလ်မျိုးတွေကြတော့ပညာနဲ့သီလကိုဆေးကြောလိုက်တယ်လို့ပြောတာသီလအချက်ချင်းလုံသွားတယ်ဒါကြောင့်မို့တချို့ကထင်ကြတယ်တဏ္ဍတိမကြီးဟာငါးပါးသီလမလုံမဲနဲ့ရဟနာဖြစ်သွားတယ်လို့ထင်ကြတယ်မဟုတ်ဘူး तू လုံသွားတဲ့အချိန်ဘယ်တော့မှလိမ့်မယ်တာမန်လူတွေလုံနာကအိုးမတွေ့သေးခင် မကျိုးမပေါက်အောင်နေတယ်ဆိုတဲ့အတိတ်ပဲလောက်ပဲရှိတယ်မရှောင်လွဲနိုင်လို့ကျိုးပေါက်သွားတာတွေကများဥပမာပြောရမယ်ဆိုရင်တော့ပုရုဇဉ်တွေစောင့်တည်တဲ့သီလတခါတခါတစ်ကျုပ်သီလတဲ့နည်းနည်းပဲတာတို့ပြောရမှာပေါ့နော်ခိုင်မာမှုမရှိဘူးအာဃာတတဲ့ပါတဲ့တစ်ကျုပ်ဆိုတဲ့အကောင် သူဖမ်းပြီးတော့စားသောက်ရမယ်တော်မရှိတဲ့အချိန်မှာသူဟာကဲအစာငမ်းမဲ့တူတူတော့မထူးပါဘူးသီလဆောက်တည်လိုက်မယ်ဆိုပြီးနေတကယ်ရောသီလဆောက်တည်တာ ဟုတ်ကလားလို့သူရှိကသားကောင်လေးတကောင်ရုံလေးတကောင်ပဲဖြစ်စီဖြတ်ပြေးပြီဆိုရင်အဲဥပုပ်ကနောက်မှာပဲဒီယုံရင်ထဖန်လိုက်အောင်မယ်ဆိုလို့ ယုံပြောက်သွားတဲ့အခါငါတိလာမကျိုးသေးဘူးပြပြီးတော့ဆောက်တိလိုက်အောင်ပဲအဲ့ဒီအနေထားမျိုးတွေဖြစ်တတ်တယ်ပေါ့နော်ခိုင်မာမှုမရှိဘူးလို့ပြောတာခုနကပညာထက်တဲ့ပုဂ္ဂိုလ်တွေကြတော့တိလာဟာတသက်တာဘယ်တော့မှမချိုးဖောက်တော့တဲ့ပုဂ္ဂိုလ်မျိုးတွေဖြစ်တယ်အဲ့ဒါကြတော့ပညာနဲ့တိလာကိုဆေးကြိုးတယ်လို့ခေါ်တယ်ပညာကအစမ်းထက်တော့တိလာလုံးဝလုံးသွားတယ် အဲ့တော့သီလတပ္ပနောဆိုတဲ့အချိန်မှာဥက္ကဋ္ဌတင်ညူတို့ဝိပစီ တင်ညူတို့ဒီလိုပုဂ္ဂိုလ်မျိုးတွေမှာအချိန်ကြာကြီးသီလကြီးပဲစောင့်တည်ပြီးတော့မှတရားရရတာမဟုတ်ဖ ೇನೆ ခုစောင့်တည်ခုတရားကျင့်ပြီးသီလတရားရရတော့တဲ့ပုဂ္ဂိုလ်မျိုးတွေပေါ့နော်အဲ့နေရပုဂ္ဂိုလ်ဆိုတဲ့ပုဂ္ဂိုလ်မျိုးကြတော့သူ့မှာတော့ကိလေသာတွေကထူထဲသည့်အတွက်ကြောင့် ကိလေသာညစ်ကြေးတွေကိုသီလနဲ့ဆေးကြောရမယ်ပညာကအစွမ်းမထက်ဘူးမထက်သည့်အတွက်ကြောင့်သီလနဲ့ဆေးကြောရောပါလာပြီဆိုမှပညာရောင်လေးတက်လာဥပမာဘာနဲ့တူတော့ဆိုရင်အလုံးကိုညစ်ပေနေတဲ့ခြေခွက်ကြီးကိုပြစ်ထားလို့လုံးဝညစ်နေတဲ့ခြေကြီးတွေတက်နေတဲ့ဟာပထမအကြံပို့ရမယ်နောက်ထပ်အချော နောက်ထပ်အယောင်တင်းစွာလို့ဆင့်စင်လို့ အလွန်ညစ်ပင်နေတဲ့အဝတ်ဆိုရင်တခါတည်းရှောင်လို့မပြောင်းဘူးတခါလျှော်ယုံနဲ့မပြောင်းဘူးအချိန်ချင်းထပ်ထပ်ပထမအကျမ်းလျှော်မယ်ဒုတိယအနုလျှော်မယ်တတိယကျမ်းမှအသေးစိတ်လျှော်မယ်ဆိုတာမျိုးလို့အဆင့်လိုက်အဆင့်လိုက်လောက်ရတယ်တော့ကိလေသာညစ်ထေးနေတဲ့ပုဂ္ဂိုလ်မျိုးတွေကြတော့ခဏသီလနဲ့ဆေးကြောရမယ်ပြီးတဲ့အခါမှာတမာတိတို့ပညာတို့နဲ့လေ့ကျင့်ယူမှသူကအယောင်လေးထွက်လာတယ် အဲ့ဒီပုံကမျိုးကတစ်မျိုးလူတိုင်းလူတိုင်းတယောက်နဲ့တယောက်အရေးချင်းမတူဘူးဆိုတဲ့အဓိပ္ပာယ်ပေါ့နော်သို့သောကျင့်စဉ်နေအားဖြင့်တိလန်းစဉ်ကတော့ဒီတိုင်းသွားရမယ်တိလသမ္မနောနံပါတ်1ကတိလနဲ့ပြည့်စုံရမယ်အဲ့ဒီတိလခိုင်မာဖို့အတွက်အိန္ဒြိယေသူဂုဒ္ဒတော် ရောနံပါတ်2ကအိန္ဒြိဘောမှာထိမ့်သိမ့်ဆောင်ရှောက်မှုတက္ကလုံယုံမှု နံပါတ်3ကဘောစတိမတ္တညုအစာအာဟာရနဲ့ပတ်သက်ပြီးတော့အတိုင်းတာပမာဏသိပြီးဆင်ခြင်ပြီးတော့စတတ်မှုနံပါတ်4ကျတော့ဇာကရိယအနုယုတ်တော်စိတ်ထဲမှာရှိနေတဲ့ဒီဝရဏဆိုတဲ့အညစ်အကြေးတွေကိုအချင်းကြာကြာယူပြီးတော့နေရောညရောစင်စဲမပြတ်ဝိရိယတို့တတိတို့ တမာရီတို့ပညာတို့နဲ့ဆေးကြောနေရပွတ်တိုက် ဆေးကြောပေးနေတာချိန်များစွာယူရတယ်အဲတချို့ပုဂ္ဂိုလ်တွေကဒီလုပ်ငန်းကိုအကြကြီးအထောက်တချို့ပုဂ္ဂိုလ်ကျတော့အချိန်ပိုင်းနဲ့ရသွားတယ်ဒါကတော့တရားနဲ့မဆိုင်ပဲနဲ့သူ့မှာရှိနေတဲ့အရင်ချင်းနဲ့ဆိုင်တယ်လို့ပြောနော်အရင်ချင်းနေနဲ့ဆိုင်တယ် အဲ့တော့ကိုယ်ရည်ချင်းအားလျော်စွာလေ့ကျင့်ရမှာပဲအဲ့လိုစာကရိယာအနုယုတ်တော်အရင်တစ်ပတ်ကအပိုင်း၃မှာရှင်းလင်းပြောကြပေးခဲ့ပြီတရားထုတ်ပုံနဲ့ပတ်သက်ပြီးရှင်းလင်းပြောကြအခုနံပါတ်5ဖြစ်တဲ့တတ္တဟိ တတ္တမေဟိသမဏဂတောသူတော်ကောင်းတရား9ပါးနဲ့ပြည့်စုံရမယ်ဆိုအဲ့တော့ချိုးချိုးဆဆအထုတ်နေတဲ့ပုံကိုယ်တွေအတွက်လွတ်တဲ့အည်ချင်း9ချက်ကိုဘာအတွက်ပေးတယ်လဲလို့ဆိုဒီအည်ချင်းဟာသိအရေးကြီးတယ်နော် ဒီကြည်ချင်းဟာတရားဥတရားမြတ်ရဖို့အတွက်မရှိမဖြစ်တဲ့အရေးချင်းနေမှုအဆင့်မြင့်မှုသူတော်ကောင်းတရား9ပါးဆိုဒီမှာထပ်ပြောတာဒါကပုံမှန်တိုင်း lesson 1 2 3 4 5သွားတဲ့နေ့ပဲเนาะလူတိုင်းလူတိုင်းဟာဒီပုံစံနဲ့ကျင့်သွားမှာဟောအချိန်ပိုင်းတော့ကြွားသွားမယ်ထက်တဲ့ပုံကိုယ်တွေကျတော့ဒီအချိန်တွေက မြန်မြန်ပြီးသွားမယ်အေးတမန်ကျင်ရိုးကျင့်စဉ်ဆိုရင်သီလလည်းဆောက်တည်ပြီးတော့လေ့ကျင့်နေရမယ်အိန္ဒြိယေသူဂုဏ္ဍတော်ရလည်းအချိန်ယူပြီးကျင့်နေရမယ်ဘောဇနိမတ္တညူဆိုတာလဲစားတိုင်းစားတိုင်းအချိန်ယူရမယ်စာကရိယံဥယုတ်တော်ဆိုတာလဲချိန်ပေါင်းများစွာတရားစခန်းတွေဝင်ကျင့်နေရမှာပဲ။ အဲ့တော့အချိန်များစွာ ယူပြီးကျင့်ရတဲ့ပုဂ္ဂိုလ်ရှိသလိုဒီနမစင်တွေကိုဒီလက်စင်းတွေကိုတခါတဲ့ပြီးတတ်သွားတဲ့ပုဂ္ဂိုလ်လည်းရှိတယ်။သို့တော့ကျင့်စဉ်ကတော့ဒီပုံတိုင်းဒါတွေတခါတည်းပါသွားအဲ့တော့တတ္တဟိတတ္တမေဟိသမဏေတော့သူတော်ကောင်းတရား9ပါးဆိုတာကိုမှတ်သားဖို့လိုတယ်ပေါ့နော်။သူတော်ကောင်းတရား9ပါးဆိုတာဘာတွေလဲ။ ဒီနေရာမှာတတိထားဖို့ရသူတော်ဥစ္စာခုနှစ်ဖြာဆိုတာနဲ့ရောထက်တယ်သူတော်ကောင်းတရားခုနှစ်ပါးသူတော်ဥစ္စာခုနှစ်ဖြာမတူတတ်ဘူးကွယ်လွဲမှုလေးတွေရှိတယ်အဲ့တော့သူတော်ကောင်းတရားခုနှစ်ပါးကိုအရင်ပြောပြမယ်တတ္ထာဟိရိဩတ္တပဘဟုတုတ္တ ဝီရိယတတိပညာလို့ဒါသူတော်ကောင်းတရား9ပါးအဲ့တော့ယောရထနဲ့သွားပြီးတော့မှတ်ကြည့်အောင်သူတော်ဥစ္စာ9ပြားသူတော်ကောင်းဥစ္စာ9ပြားကြတော့9ပါးကြတော့တတ္တာသီလဟိရိ ဩတ္တပတုတ္တစာကပညာဒါကသူတော်ကောင်းဥစ္စာ9ပါး9ဖြာ သူတော်ကောင်းတရား9ပါးသူတော်ကောင်းဥစ္စာ9ဖြာသူတော်ဥစ္စာ9ဖြာဒီကြားထဲမှာကွယ်ပြားခြားနားမှုလေးနဲ့မှတ်ရအောင်ကွယ်ပြားခြားနားမှုလေးနဲ့မှတ်ရအောင် အဲ့ဒီမဲ့အပြောင်းလဲလောက်တာလေးอ่ะရှိတယ်တတ္တာကနှစ်ခုစလုံးပါတယ်တတ္တာဟိရိဩတ္တပအာတုတ္တပညာဒီ၅ခုဒီ၅ခုကသူတော်ကောင်းဥစ္စာတွေလည်းပါတယ်သူတော်ကောင်းတရားတွေလည်းပါတယ် တတ္တာဟိရိဩတ္တပတုတ္တပညာအဲ့ဒါဘာအပြောင်းလဲဖြစ်တယ်လဲလို့ဆိုလို့ရှင်သီလနဲ့စာကဝိရိယနဲ့တတိသီလနဲ့စာကကသူတော်ဥစ္စာခုနှစ်ဖြာတဲ့တော့ပါတယ်သူတော်ကောင်းတရားတွေမပါဘူးဟော သီလနဲ့စာကသည်သူတော်ဥစ္စာခုနှစ်ဖြာသူတော်ကောင်းဥစ္စာခုနှစ်ဖြာထဲမှာပါတယ်သို့တော်သူတော်ကောင်းတရားထဲမှာမပါဘူး။နောက်ဝီရိယနဲ့တတိဝီရိယနဲ့တတိသည်သူတော်ကောင်းတရားခုနှစ်ပါးထဲမှာပါပြီးတော့သူတော်ဥစ္စာခုနှစ်ဖြာထဲမှာမပါဘူး။ဒါမှတ်မိအောင်လို့ပြောပြနော်။မှတ်မိအောင်ငါးခုကတော့နှစ်ဖက်လုံးပါတယ်။ဒီနှစ်ခုက နှစ်ခုလေးခုက တလဲစီအဲ့ဒါလို့မှတ်သားထားလို့ရှိရင်ရောထွေးမှုမဖြစ်အောင်ဘာဖြစ်လို့ခွဲထားသလဲဆိုတော့ရသော်ဗျာအနေနဲ့တရဝရရဲ့လောအချက်ကိုကြည့်ပြီးတော့ခွဲခြားဟောပြောတယ်လို့တို့တို့ပဲမှတ်ထားအောင် ဘာလို့လဲဆိုတော့ဒါဒီခွဲခြားပြီးဟောပြောချက်ကမြတ်စွာဘုရားနဲ့ပဲဆိုင်တယ်နော်ဟိုဆရာလုပ်တဲ့ပုဂ္ဂိုလ်ကတပည့်တွေနေထားကိုကြည့်ပြီးတော့ဒါဒီမှာအရေးကြီးတယ်ဆိုတဲ့အခါဒီတရားကိုထည့်ဟောတယ်ဒီဘက်ကျဒါအရေးကြီးတယ်ဆိုတာထည့်ပြီးတော့ပြောတယ်အနကုသလုံးဒီတရားတွေဟာညှိုးပွဲနှစ်သက်ပွဲတွေကြီးပဲကောင်းတယ် အလုံးဟာရေးကြီးတဲ့တရားတွေကျွဲ။ဘာဖြစ်လို့ဒီအချိန်မှာစောစောတုန်းကသီလတို့အော်အိန္ဒြိယေသူကုဋ္ဌဒွါရဆိုတာတတိဝဇနိမတ္တညုတာဆိုတာပညာစာရိယနုယကတော်ဆိုတာအဓိကဝီရိယအဲ့ဒါတွေတစ်ခုစီတစ်ခုစီရဲ့အရေးပါမှုတွေနဲ့စ조사အထောက်မှုတွေကိုပြပြီးတဲ့အခါမှာ သူတော်ကောင်းတရား9ပါးဆိုတာဒီနေရာမှာပြန်စုစည်းပြလိုက်တာဟောရှေ့ထက်တက်ဖို့ရအတွက်ဒီအရေးချင်းတွေကတိတ်အရေးကြီးတယ်လို့ဆိုလို့အဲ့တော့ဒီတရားတွေဟာဥပမာတတ္တာဆိုတော့ဘုရားဘာသာဝင်သူတော်စင်တွေသူလည်းတရားတရားရှိတာပဲငါလည်းတရားတရားရှိတာပဲတရားရှိကြတယ်သို့တော့ degree တို့ level တို့ဆိုတာရှိသေးတယ်ဘယ်ရပဲဖြစ်ဖြစ်အာသူ့မှာရှိတဲ့ level နဲ့ကိုယ်မှာရှိတဲ့ level သူ့မှာရှိတဲ့ degree ကိုယ်မှာရှိတဲ့ degree ကွာသေးတယ်အဲ့တော့ကြောင့်အမြင့်ဆုံးအဆင့်ရောက်တဲ့သူတော်ကောင်းတရားတွေကိုတိုးမြင့်မှုအတွက်မြတ်စွာဘုရားအထက် ထက်တန်းကြတဲ့တရားဓုတရားမြတ်တွေရဖို့အတွက်ဒီတတ္တဟာတာမန်ပုရုဇေတ္တရာလေးနဲ့တာမန်ယုံကြည်ပါတယ်ဆိုတာလေးနဲ့မပေါက်ရောက်နိုင်ဘူးခိုင်မြဲတဲ့သရဖြစ်ဖို့သူတော်ကောင်းတရားဒါလိုအပ်တယ်သီချင်းကလိုအပ်တယ်ထို့တူပဲဟိရိဩတ္တပလိုအပ်တယ်ဘောဓုတ္တလိုအပ်တယ်ဝိရိယလိုအပ်တယ်တတိလိုအပ်တယ်ပညာလိုအပ်တယ် ဒါမို့သူတော်ကောင်းတရား9ပါးဟာရှေ့ကိုတိုးတက်ပြီးတော့ကျင့်ဖို့ရအတွက်ဒါတွေကအခိုက်အမာလိုအပ်လို့စုစုစည်းစည်းဒီနေရာမှာထပ်ပြီးတော့ပြဘူငါးပါးဆိုတာလည်းသိကြတယ်အိန္ဒြေငါးပါးဘူငါးပါးဖလားဆိုတဲ့သဘောကပါဝါ အင်အားပြည့်နေတဲ့တတကိုပြောတာအင်အားမပြည့်သေးရင်ဘိုးမဟုတ်သေးဘူးတတတော့တတပဲအင်အားမပြည့်သေးတဲ့တတရှိတယ်တော့အင်အားပြည့်နေတယ်ဘာဖြစ်လဲလို့ဆိုရင်ယုံကြည်မှုအင်အားပြည့်နေလို့ရှိရင်မယုံကြည်မှုဆိုတာကြောင့်သူကတုံ့လုံးမှုမရှိဘူးတရားစွမ်းအားပြည့်နေတဲ့ပုဂ္ဂိုလ်တယောက်ဟာ မယုံကြည်မှုဆိုတဲ့အကုသိုလ်တရားကြောင့်လှုပ်ရှားရင်းရင်သွားတာမရှိဘူးသူတရာကြန့်ခိုင်တယ်လို့ပြောတာအဲ့ဒီကြန့်ခိုင်တဲ့တရာမျိုးဖြစ်ဖို့လိုတယ်ပေါ့ဆိုပါစို့ဘာသာရေးနဲ့ပတ်သက်ပြီးယုံကြည်ပြန်တော့လေဟိုတယောက်ကလာပြီးတော့ဟိုလိုပြောဒီလိုပြောလိုက်လို့ရှင်အဲသူ့ဟာများဟုတ်မလားရိမ့်သွားတာရှာရင်သွားတယ်ခေါ်တယ်ကိုယ်တရာတရား အပြောကောင်းလို့ရှိရင်ကိုယ့်ရဲ့ယုံကြည်ချက်ရှင်းရင်သွားတယ်အဲ့ဒါကြတော့ဘူမဟုတ်ဘူးဗလဆိုတဲ့တရားအဆက်မဟုတ်တော့မရင်းရင်မှဗလဆိုတဲ့တရားဒီအဲ့ဒီတထာမျိုး ရှိဖို့အတွက်သူတော်ကောင်းဥစ္စာခုနှစ်ပြားထဲမှာတထာယုံကြည်မှုအဲ့ဒီယုံကြည်မှုမှာတမန်ဖေရတရားတန်ခါကိုယုံကြည်ပါတယ်ကံကံဤကျိုးယုံကြည်ပါတယ်လို့ဆိုတဲ့ ဒီအင်အားမရှိသေးတဲ့သရမျိုးမဟုတ်เสียရဘူးဒီနေရာမှာကြန့်ခိုင်တဲ့သရဓတနမူလိကတတ္ထာပညာကိုအခြေခံတဲ့သရမကြန့်ခိုင်တယ်အသိဉာဏ်နဲ့အခြေခံတဲ့ယုံကြည်ချက်ကမကြန့်ခိုင်တယ်အသိဉာဏ်မပါဘဲနဲ့သူပြောလို့ကိုဆွဲကောင်းလို့ပြောကောင်းလို့ယုံလိုက်တဲ့ဟာမျိုးတော့ကြန့်ခိုင်မှုမရှိဘူးအဲ့လိုမျိုးမဖြစ်เสียရဘူးလို့ဆိုလိုတယ် တဒါလို့ဆိုပေမဲ့လို့ level degree กว่าသေးတယ်တို့သူတို့မှာတတနာမူလိကဆိုတာအတိညာဉ်ကိုအခြေခံထားတဲ့သရတရားသည်ဘယ်တော့မှရင်းရိုင်သွားတာမရှိဘူးအဲ့ဒါကိုသောတပန်ရဲ့အင်္ဂါတွေထဲမှာဗုဒ္ဓေအဝိစ္စပတာဒဓမ္မေအဝိစ္စပတာဒတန်ဃေအဝိစ္စပတာဒဆိုအဲ့ဒါပြောတာအတိညာဉ်နဲ့ ဆုံးဖြတ်ချက်ချထားတဲ့တထာတသနမူလိကတထာတနည်းအားဖြင့်အာကာရဝတိတထာအကြောင်းခိုင်လုံပြီးတော့ယုံကြည်မှုဘယ်သူမှပြောင်းလဲလာလုံးလို့မရတဲ့ယုံကြည်မှုမျိုးဖရာတရားတန်ခါနဲ့ပတ်သက်လာလို့ရှင်ရဲရိုင်မှုမရှိတော့ဒါသာလဲအမှန်တရားဆိုတာကိုလုံးဝဆုံးဖြတ်နိုင်တဲ့ယုံကြည်မှုအဲ့ဒီမှာ မြတ်စွာဘုရားလက်ထက်ကတရားရဲ့ခိုင်မာပုံနဲ့ပတ်သက်ပြီးတော့စံပြူရတဲ့ပုဂ္ဂိုလ်တူရှိတယ်သူ့ရဲ့နာမည်ကသူရံပတ္ထသူရအံပတ္ထလို့ခေါ်တယ်နှစ်ပုတ်ပေါင်းထားပြီးတော့သူရံပတ္ထလို့ခေါ်တာသူရအံပတ္ထအဲ့ဒီပုဂ္ဂိုလ်ဟာစံပြူရတဲ့ပုဂ္ဂိုလ်ပဲ မြတ်စွာဘုရားကသူ့ရဲ့ပင်ဖိမှုကြောင့်သူ့အိမ်ကိုကြွပြီးဆုံးဖုံပြီးနောက်တရားဟောတဲ့အခါသူကခိုင်မာတဲ့တရားတရားရတတ္တဗံဖြစ်သွားတယ်ဆိုအဲ့ဒီဥပဒကတတ္တဗံဖြစ်သွားတယ်သူတတ္တဗံဖြစ်ပြီးခိုင်မာတဲ့တရားတရားရတဲ့အချိန်လေးမှာရသော်ဗျာအကြောင်းပြန် အိမ်ကနေဆင်းပြီးတော့ကြောင်းပြန်ကြွသွားပြီကြွသွားတဲ့အချိန်ရုတ်တရက်မြတ်စွာဘုရားဆိုပြီးတော့သူ့အိမ်မောသူ့အိမ်ပြန်ကြွလာတာရုတ်တရက်ဒီဖြစ်ပျက်ကမြတ်စွာဘုရားအခုပဲအိမ်ကကြွသွားရခုတစ်ခါပြန်ကြွလာတယ်ဆိုတော့ထူးဆန်းမှုပေါ့နော်သူ့အိမ်ကိုဘုရားပြန်ကြွလာတယ်ပြန်ကြွလာတယ်ပြန်ကြွလာပြီးတော့ မြတ်စွာဘုရားအနေနဲ့ပဲဆိုပါဆိုငါခုနဟောတဲ့တရားတစ်ခုတိုးသွားလို့အမားလေးပါသွားလို့ပြန်ပြင်ပေးမယ်ဆိုပြီးတော့အာနိစ္စဆိုတာအာနိစ္စကြီးမဟုတ်ဘူးမြင်ရလည်းရှိသေးတယ်နေဆာလည်းရှိသေးတယ်ဒုက္ခဆိုတဲ့နေရာမှာဒုက္ခဆိုတာလည်းရှိသေးတယ်အနတ္တလည်းအတ္တလည်းရှိသေးတယ်အဲ့တော့ အနိစ္စဒုက္ခအနတ္တကြီးလည်းမမှတ်နိုင်နဲ့ဆိုပြီးတော့သူ့ရဲ့ယုံကြည်ချက်နဲ့ပတ်သက်ပြီးတော့ဖះရောင်ဆောင်ပြီးဖះကလာပြီးတော့ဟောတဲ့ပုံစံမျိုးလုံးတမန်ပုဂ္ဂိုလ်ဆိုရင်းရိုင်တော့မှခုနလည်းဖះဒါလည်းဖះဘသူကလုံနေတာတော့ဆိုမနက်ကဖះပုံစံဖန်ပြီးတော့မနက်အနေနဲ့လာလောက်တာမဟုတ်ဘူးဖះအနေနဲ့လာလောက်တာသူပုံမှားရိုက်ပုံကအဲ့လောက်ချေအောင်ပြင်းထန်တယ် မနဲ့အနေနဲ့ဆိုလို့ရှိရင်တော့ဘုရားနဲ့ क्वे တယ်လေအခုကဘုရားကိုယ်တိုင်လာပြောတဲ့ပုံစံမျိုးဖန်ဆင်းတာဖန်ဆင်းပြီးတော့သူရပတ္ထာကိုခုနသူ့ရဲ့ယုံကြည်ချက်ပြောင်းတော့လာလောက်တာအဲ့ဒီမှာ သူရပတ္ထာကမြတ်စွာဘုရားယုံလို့ဘုရားကိုယုံလို့သူတည်တရားတွေကိုလက္ခဏာမဟုတ်ဘူးဘုရားဟောတဲ့အချိန်မှာသူ့ညံထဲမှာ ဒါတွေဟာဆုံးဖြတ်လက်ခံပြီးသားဖြစ်တယ်အဲ့ဒါကိုဓသနမူလိကတတ္တလို့ခေါ်တယ်နော်အသိဉာဏ်နဲ့ကိုယ်ကိုဆုံးဖြတ်ပြီးအဲ့ဒါကြတော့ယုံတဲ့အစစ်မဟုတ်တော့ဘူးသူယုံတဲ့အစစ်မဟုတ်သို့တော့ယုံကြည်မှုမပါဘူးလားဆိုပါတယ်ယုံတဲ့အစစ်မဟုတ်အသိဉာဏ်နဲ့ဆုံးဖြတ်ပြီးသားဖြစ်တာအဲ့ကြတော့သူရမထကမေးလိုက်တယ် သူကောင်းထဲမှာစဉ်းစားဖះဆိုတာဒီလိုမှားတာမျိုးမရှိဘူးဘယ်သူလဲတင်ဘယ်သူလဲလို့မေးလိုက်တဲ့အခါကျတော့မနှက်ဖြစ်အဲ့ဒီမှာသူထကြုံရတယ်မနှက်တွေရာထောင်လာပြီးသူ့ကိုသူ့ယုံကြည်ချက်ကိုပြောင်းအောင်လုပ်တော့လဲဘယ်တော့မှမပြောင်းဘူးသူခိုင်းပါတယ်လို့ဆိုတဲ့အကြောင်းပြောအဲ့ဒီယုံကြည်ချက်မျိုးထီအောင်ဒီသူတော်ကောင်းတရားတွေသူတော်ကောင်းတွေမှာရှိတဲ့တတ်တာကဒီလို ခိုင်မာသွားတာလို့ အဲ့ဒီခိုင်မာတဲ့တရားမျိုးကိုရှင်ညွန်းတာနော်အဲ့ဒါ level နဲ့ degree degree ကလည်းအကောင်းဆုံးနဲ့ level ကလည်းအမြင့်ဆုံးရောက်သွားတယ်တထာတရားပဲအဲ့လိုဆိုလိုတာနော်အတတလို့ဆိုတာတူချင်း တူတော်လည်းပဲခုန level degree ကွာသွားတယ်လို့တော့ကိုယ့်ကိုယ်စမ်းစစ်ရမှာငါရဲ့တရားဟာဘယ်ဆင့်လဲ ရှေးရိုင်မှုရှိသေးသလားကြမ်းခိုင်သလားအဲ့ဒီအဆင့်ကိုရောက်အောင်ကိုစူးစမ်းအတ္တဝံဖြစ်သွားပြီဆိုရင်ရိမ့်ရိုက်တဲ့တရားတရားမရှိတော့ဘူးကြန့်ခိုင်တဲ့တရားတရားဖြစ်သွားပြီတတတစ်ခုဆိုတာသူကအင်္ဂလိပ်လိုတော့ confidence လို့ပြန်ရတယ်အမှန်တော့တမန်အဖြစ် faith လို့ပြန်လိုက်တာတော့ပိုကောင်းတယ်ထင်တယ်ပေါ့နော် စဉ်းစားမိတာဒီယုံကြည်မှုတွေကို faith လို့ပဲထားပြီးတော့ confidence ဆိုတာတစ်ခါတစ်ခါကျတော့ကိုယ်ယဉ်ချင်းကိုယုံတဲ့ဟာမျိုးဘာသာတရားနဲ့ပတ်သက်ပြီး faith လို့ပဲသုံးကြတာများတော့ဘုရားဘာသာ faith ကပညာကို အခြေခံတဲ့ faith blind faith မဟုတ်ဘူးနော်စဉ်းစားဉာဏ်နဲ့တွဲဖက်ထားတဲ့ faith အသိဉာဏ်နဲ့တွက်ဖက်ထားတဲ့အကျိုးအကြောင်းဆင်ញင်မှုနဲ့တွက်ဖက်ထားတဲ့အာကာရဝတ္တိတတ္တာတရားပညာကိုအခြေခံထားတဲ့ဒသနမူလိကတတ္တာအဲ့ဒါမျိုးမဟုတ်ဘူးဆိုရင် blind faith blind faith ကလည်းအနေရှိတဲ့အရာတစ်ခုပဲဒါကြောင့်မို့ဘုရားရဲ့တရားတော်တွေထဲမှာခန္ဓာက ဣန္ဒြေ၅ပါးပု၅ပါးထဲမှာတရားနဲ့ပညာဒီနှစ်ခုဟာညှိရတရားအားကောင်းပြီးပညာနည်းသွားလို့ရှိရင်လမ်းချော်သွားပညာဒီအားကောင်းပြီးတရားယော်နည်းသွားလို့ရှိရင်လည်းကောက်ကျစ်ဆင်နေတဲ့လူဖြစ်သွားဒါမို့ ပရမတ္ထစက္ခုကျမ်းကြီးကိုရေးပြီးတော့ပမာပြေမှာဒီပဲရင်ဆရာတော်လို့နာမည်ကြီးတဲ့ဆရာတော်ရှိတယ်ရွှေကျင်ကိုင်းထဲမှာသာသနာပိုင်းဒုတိယတတိယသာဒုတိယသာသနာရွှေကျင်ဆရာတော်ကြီးပြင်တတိယပေါ့လေနော်အဲ့ဒီဒီပဲရင်ဆရာတော်ရေးတဲ့ပရမတ္ထစက္ခုကျမ်းဆိုတာရှိတယ်ဒါတော့အထက်ကရာတွေမှာ ပါတဲ့ဟာကို तू ပမာလို့ရေးထားတာလေး မှတ်သားဖို့ကောင်းတဲ့ဟာလေအဲ့ဆရာတော်ကြီးရေးထားတဲ့ဒီတရားနဲ့ပညာပုံစံလေးကတရားကိုပညာစောင့်မှလမ်းဖြောင့်သည်ပညာကိုတတ္တာစောင့်မှလမ်းဖြောင့်သည်တရားနဲ့ပညာနှစ်ခုကညှိထားတရားလွန်သွားရင်လည်း blind faith ဖြစ်တာပညာလွန်သွားရင်လည်းကောက်ချက်တဲ့လူဖြစ်သွား ယုံကြည်မှုနဲ့ယုံကြည်မှုနဲ့စဉ်းစားသိမြင်မှုဒီတန်ခုဟာညှိထားမယ်ညှိတိုင်းထားခန္ဓာကိုယ်မှာသူ balance ဖြစ်နေရမယ်တရားတွေကတခု extreme ဖြစ်သွားလို့မရဘူးလွန်သွားလို့မရဘူးလို့ဆိုလို့တရားတစ်ခုကဒါမို့ယုံကြည်မှုနဲ့တိအတိညာနဲ့ယုံကြည်မှုဒီနှစ်ခုသည်ညီနေရမယ်လို့ဆိုလို့ ဘယ်ဟာမှအစွန်းရောက်မသွားစေရဘူးအဲ့ဒါမှလမ်းဖြောက်နိုင်တယ်ဒီလိုဆိုလို့အဲ့တော့တတ္တာလည်းပထမအရေးကြီးတာပညာနဲ့တွဲဖက်နေတဲ့သဘောပဲသူကဒါမှမဟုတ်တတ္တာကိုတစ်ခါတလေကျတော့အဓိမောက်ခလို့ဆုံးဖြတ်ချက်လို့ပြောတာဝိပဿနာတရားအထုတ်တဲ့အခါမှာဟောကြားဘူးလိမ့်မယ်ဝိပဿနာရဲ့အညစ်အကြေးတွေဆိုပြီးတော့10မျိုးဆိုပြီးတော့အဲ့ဒီပဲဒီတတ္တာအဓိမောက်ခလို့ပြောတာ ဆုံးဖြတ်ချက်ပဲသူကအသိဉာဏ်မပါတဲ့ဆုံးဖြတ်ချက်ကမှားသွားနိုင်တယ်လေသိဉာဏ်ပါတဲ့ဆုံးဖြတ်ချက်ကမှန်တယ်ဒါမို့ဒီတတ္တဟာဒီအရေးကြီးတယ်ဒါကြောင့်မို့သူတော်ကောင်းတရား9ပါးထဲမှာဒီအချိန်မှာတတ္တဆိုတာကိုထပ်ပြီးတော့ရှင်နန္ဒာကသူတော်ကောင်းတရား9ပါးကိုအရေးကြီးတဲ့ထဲမှာထည့်ပြီးတော့ဟောတာ အဲ့တော့တရားရဲ့ပါဠိတို့အဓိပ္ပာယ်ဖွင့်ပုံလေးကိုယဉ်ကျေးရတရားရှိသူဆိုတာဒီကနေ့ခေတ်မှာဘယ်လိုနားလည်နေကြလဲတရားရှိသူဆိုတာလှူတာတန်းတာရရောတာဒါလည်းကိုတရားတရားကောင်းတယ်လို့ပြောကြတယ်နော်အများအပြားပြောတာပြောတာဟောတရားနာတယ်လုပ်တယ်ဟာသူကတရားတရားကောင်းတယ်ကုသိုလ်ရေးမှာစိတ်ဝင်စားတယ်တရားတရားကောင်းတယ်လို့ပြောကြတယ် မြတ်စွာဘုရားဖွင့်ဆိုပြတဲ့အဓိပ္ပာယ်လေးကိုမှတ်မြတ်စွာဘုရားကရှင်အနန္ဒာတို့မြတ်စွာဘုရားတို့တရားရှိသူဆိုတာဘာလို့ဟာလဲဆိုတော့တတ္တဟတိတထာတတ္တဘောထေမြတ်စွာဘုရားရဲ့အသိဉာဏ်ကြီးကိုယုံကြည်တဲ့ပုဂ္ဂိုလ်ဟာယုံကြည်တာဟာတရားလို့ပါတရားလို့သူပြောတယ်ဘုရားရဲ့အသိဉာဏ်ကိုလက်ခံတယ် သဗ္ဗညုတဉာဏ်တော်ကြီးကိုလက်ခံတယ်မြတ်စွာဘုရားရဲ့အသိဉာဏ်ကိုလက်ခံတယ်အဲ့တော့သရံကောင်းတဲ့သရံကောင်းတဲ့လှူဒါတန်းတန်းတခုတည်းကိုကြည့်ပြီးပြောတာမဟုတ်ဘူးဒီမှာမြတ်စွာဘုရားတို့ဖွင့်ဆိုတဲ့ဟာမြတ်စွာဘုရားရဲ့ဘောဓိဉာဏ်ကိုယုံကြည်တဲ့လက်ခံတယ်ဘယ်လိုယုံကြည်လက်ခံတာတော့ဆိုမြတ်စွာဘုရားရဲ့ဘောဓိဉာဏ်ကိုလက်ခံတယ်ဆိုပြီးတော့နောက်က alphabetical order နဲ့အိုးတဲ့ဘာလို့ emphatic comma နဲ့ပြထားတဲ့ယုံကြည်ပုံကဘယ်လိုတော့ဆိုရင်ဣတိပိသောဘဂဝါရဟံသမ္မာသမ္ဗုဒ္ဓဒီချက်ကြောင့်မြတ်စွာဘုရားဟာအရဟံဒီချက်ဒီချက်တွေကြောင့်သမ္မာသမ္ဗုဒ္ဓအဲ့ဒီဘုရားရဲ့ခုံတော်အကြီးချင်းတွေအားလုံးဒါတကယ်ခြုံလိုက်တဲ့အခါကျတော့ညံ့မဲလေမြတ်စွာဘုရားရဲ့ညံ့စွမ်းမဲ ခုံတော်တွေအားလုံးကိုခြုံပြီးတော့ကြည့်လိုက်လို့ရှိရင်အဓိကညံစွမ်းဖြစ်လို့မြတ်စွာဘုရားရဲ့ဘောရိညာကိုယုံကြည်တယ်လို့သူတို့ပြောတာဘယ်လိုယုံကြည်တာတော့အရဟံသမဖះမှန်လို့ရှိရင်အရဟံသမသမုဒ္ဒောဝိဇ္ဇာနသမနောဆိုဒီခုံကြီးချင်းနေရှိတယ်ဆိုတော့ပြောဒီနေရာမှာပါဠိတော်တွေထဲမှာဟောသမျှမြတ်စွာဘုရားကငါမှဒီခုံ၉ပါးရှိတယ်လို့ဒီလိုပြောတာမဟုတ်ဘူး ဗုဒ္ဓဆိုတဲ့ပုဂ္ဂိုလ်ဟာဒီရည်ချင်းနေရှိရမယ်။ဓမ္မဗုဒ္ဓဖြစ်တယ်။ဒီရည်ချင်းနေမပြည့်ဘဲနဲ့ဗုဒ္ဓလို့ကိုယ်ကိုကြော်ကြလို့မရဘူးလို့ဆို။သိဉာဏ်ရှိတဲ့ပုဂ္ဂိုလ်ဟာဒီရည်ချင်းနေရှိတယ်။ဘာတွေတော့အရဟံစဉ်းစားကြည့်စိတ်ကြွယ်ရမှာတော့မဟုတ်တာမလုပ်ဘူးဆိုတော့ဘလောက်စိတ်ဓာတ်ကိုချင်းတရားနဲ့ပတ်သက်ပြီးကောင်းတယ်လေစဉ်းစားကြည့်နော် ကိုကျင်တရားသိကောင်းစိတ်ကြွရတော့မဟုတ်တာမလုပ်ဘူးလူကြီးလူကောင်းနာမည်ခံထားတဲ့ပုဂ္ဂိုလ်တွေဟာရှုပ်ဝဲထားတဲ့မကောင်းတဲ့အကျင့်တွေအများကြီးရှိနေတတ်တယ်လူသိမှကြောက်တယ်မြတ်စွာဘုရားမှာအဲ့ဒါမျိုးတစ်ခုမှမရှိဘူးဖုံးကွယ်ထားတာတစ်ခုမှမရှိဘူးအခုခေတ်ပြောတဲ့ transparency ပေါ့ပွင့်လင်းမြင်သာမှုကတော့ဘုရားအရှိဆုံးပဲ ကြံတဲ့ပုံကိုယ်တွေတော့အနည်းဆုံးတော့ hiding လေးတွေတော့ရှိချင်းရှိ secret လေးတွေပေါ်တယ်ရသော်ပြမှာအဲ့လို secret လောက်ထားရတဲ့ဟာမျိုးတခုမှမရှိဘူးတဲ့အဲ့ဒါဟာအရဟံပဲတကယ် transparency ပွင့်လင်းမြင်သာတယ်မြင်ကိုကျင်တရားနဲ့ပတ်သက်ပြီးဘယ်ဘက်ကဆန်းဆန်းမဟုတ်တော့လို့တော့မရှိဘူးတမသမုဒ္ဒကိုယ်ပိုင်ကြိုးစားအထုံးမှုနဲ့အမှန်အကန်သိတယ်အလုံးကိုသိထားတယ် အသိဉာဏ်ရဲ့စွမ်းဤတခုပြောအဲ့လိုသိတာဟာလဲဝိဇ္ဇာစရဏသမဏောနော်အသိဉာဏ်နဲ့အကျင့်တရားပြည့်စုံခဲ့လို့ပဲတာမန်ဒီအသိဉာဏ်ရလာတာမဟုတ်ဘူးကျင့်ကြံကြိုးကို အထောက်မှုကြောင့်ရလာသူကတော့ပန်းတိုင်ထီအောင်ရောက်အောင်သွားပြီးသားပုံကိုဖြစ်တယ်ဒါကြောင့်မို့လို့စကားပြောရင်လဲထီရောက်တယ် မှန်ကန်တဲ့အကျိုးရှိတဲ့စကားပဲပြောတယ်လောကဝိတုလောကကြီးအကြောင်းကောင်းကောင်းသိတယ်အကုန်လုံးသိတယ်အနုတ္တရပုရိသဓမ္မသရတိသွန်သင်ပြတ်သားဆုံးမရမယ်ပုဂ္ဂိုလ်နဲ့ပတ်သက်လာလို့ရှင်ဆုံးမသွန်သင်တဲ့နေရာမှာထိတ်တန်းပုဂ္ဂိုလ်ဖြစ်တယ်အနုတ္တရပုရိသဓမ္မပုရိသဓမ္မဆိုတာဘသူပဲဖြစ်ဖြစ်ဆုံးမရမယ်ပုဂ္ဂိုလ်တွေကိုသာရတိဆုံးမတယ် အဲဆုံးမတဲ့နေရာမှာအနုတ္တရောအတော်ဆုံးပဲသူတို့ဆိုလိုတယ်နော်ဒါခေါင်းဆောင်တယောက်ရဲ့အရေးချင်းတစ်ခုပဲနောက်လိုက်တွေကိုမသိမသွန်သင်နိုင်ဘူးမဆုံးမနိုင်ဘူးဆိုရင်ခေါင်းဆောင်အရေးချင်းမပြည့်စုံလို့ပေါ့ဒီလိုဆိုလိုတယ်ပေါ့ဆုံးမရမယ့်ပုဂ္ဂိုလ်ဆုံးမထိုက်တဲ့ပုဂ္ဂိုလ်ဆိုတာအဲ့တော့ဆုံးမလို့မရတဲ့ပုဂ္ဂိုလ်မရှိဘူးလားဆိုတာရှိတယ်သူကပုရိသဓမ္မဆိုတာဆုံးမလို့ရတဲ့ပုဂ္ဂိုလ်ဆုံးမလို့မရတဲ့ပုဂ္ဂိုလ်လည်းရှိတာပဲ နော်အလုံးကိုဆုံးမနိုင်တယ်လို့တော့ဒီလိုတော့မတွက်နဲ့ဟိုဆုံးမလို့မရင်ကြီးတဲ့ပုဂ္ဂိုလ်တွေအများကြီးပဲမြတ်စွာဘုရားကိုယ်တိုင်ပြောထားဟောထားတဲ့စကားလေးတစ်ခုမှတ်သားထားကြည့်နော်ဘုရားတရားတွေအလုံးကဆုံးမနိုင်တယ်လို့ပြောတာမဟုတ်ဘူးဆုံးမထိုက်တဲ့ပုဂ္ဂိုလ်ကိုဆုံးမတဲ့နေရာမှာအကောင်းဆုံးဆုံးမထိုက်ရဲ့တန်းနဲ့တောင်မှကိုကိုဆုံးမဖို့ဟမကြလို့မရင်ကြီးတတ်တယ်ရှိသေးတယ် တော့မြတ်စွာဘုရားကျတော့ဒီဆုံးမထိုက်တဲ့ပုဂ္ဂိုလ်ဆိုရင်တော့အလုံးမဆုံးမထိုက်တဲ့ပုဂ္ဂိုလ်ရောရှိသေးတယ်ဆုံးမလို့မရတဲ့ပုဂ္ဂိုလ်လည်းရှိသေးတယ်အဲ့ဒါသူနဲ့ပဲဆိုင်နေဆုံးမတဲ့လူနဲ့မဆိုင်ဘူးဥပမာအလုံးပညာသင်ပေးကြရတဲ့နဲ့တတ်သူရှိတယ်မတတ်သူရှိတယ်ဆရာကတော့ကြာနန္ဒရှင်းပြတာပဲဒါမတတ်တဲ့ပုဂ္ဂိုလ်ကသူနဲ့ပဲဆိုင်တယ်လေဆရာနဲ့မဆိုင်ဘူးဒါ သူ့အရေးချင်းနဲ့သူဆိုင်တာဆရာအပြစ်မဟုတ်ဘူးဒါမြေထဲမှာရေနစ်သေးတဲ့ပုဂ္ဂိုလ်ကမြေရဲ့အပြစ်မဟုတ်ဘူးဘယ်သူကမြေကိုတရားဆွဲမလို့လူတွေခဏခဏရေနစ်သေးနေတယ်ဒီမြေကြီးကိုဟိုအပြစ်ရှိတယ်လို့ပြောလို့မရဘူးဘာလို့ဆိုရေးအပြစ်မဟုတ်ဘူးသူ့အပြစ်အဲ့ဒါလိုပဲဆုံးမလို့မရဘူးဆိုတော့အာဒီဆုံးမတတ်တဲ့ပုံကမဟုတ်လို့ရှင်ဆုံးမလို့မရဘူး ရည်ချင်းမရှိလို့အဲ့ဒီမှာကေတိဆိုတဲ့မြင်းဆရာမြင်းတွေကိုတတ်တဲ့နဲ့ဆရာနဲ့ပတ်သက်ပြီးမြတ်စွာဘုရားမိတ်ကြားတဲ့စကားလေးကမတ္တမစဉ်းစားစရာလေးပေါ့နော်မြင်းတွေကိုဆုံးမတဲ့ကေတိဆိုတဲ့မြင်းတတ်တဲ့ဆရာကြီးဟာဘယ်လိုဆုံးမတော့လို့ဆိုတော့ တပည့်တော်မြင်းနေဆုံးမတဲ့အခါအနုနီးနဲ့လည်းဆုံးမတယ်ဗျာအကျန်းနီးနဲ့လည်းဆုံးမတယ်အနုကျန်းနှမျိုးနဲ့လည်းဆုံးမတယ်ဆုံးမလို့မရတဲ့မြင်းကြတော့မင်းဘယ်လိုလုပ်တတ်ပြလိုက်တာပဲသင်လို့မရတဲ့မြင်းတတ်ပလိုက်ရောဒါကိတိဆိုမြင်းဆရာကမြင်းတတ်တဲ့ဆရာကြီးကပြောပြအဲ့တော့သူကမြတ်စွာဘုရားကိုမေးတယ်အရှင်ဘုရားလဲဆုံးမလိုက်တဲ့ တတ္တဝါတွေကိုဆုံးမတဲ့နေရာမှာနာမည်ကြောကြပါတယ်အရှင်ဘုရားရောဘယ်လိုဆုံးမငါလည်းအနုနီးနဲ့ဆုံးပါတယ်အကျမ်းနီးနဲ့ဆုံးပါတယ်အနုကျမ်းနီးနဲ့ဆုံးပါတယ်မရဘူးဆိုရင်ရှင်ဘုရားကငါလည်းတပ်ပစ်လိုက်တာပဲဆိုတော့အရှင်ဘုရားသူတော်ကောင်းပုဂ္ဂိုလ်တူကသူများတဲ့ကိုတတ်သလားလို့ဆိုအေးငါတတ်ပုံတတ်နေရတော့မင်းတတ်တာနဲ့တော့မတူဘူးဒီလူကိုငါမဆုံးမတော့ဘူး သူ့ကိုလေးလေးရှုဥပိ္ပခာပြုတ်လိုက်တော့တယ်မဆုံးမတော့ဘူးမင်းထိုင်တဲ့မင်းကန်လို့လက်လွတ်လိုက်တာဟာတာတပ်ပြစ်တာပဲအဲ့တော့မြတ်စွာဘုရားလည်းဆုံးမလို့မရတဲ့ပုဂ္ဂိုလ်တွေရှိတယ်ဆိုတာထင်ရှားတယ်နော်ထင်ရှားတယ်သို့တော့မြတ်စွာဘုရားမှာဆုံးမလို့ရတဲ့ပုဂ္ဂိုလ်မှန်သမျှသူများနဲ့သူများတဲ့သူများနဲ့ဤသူမဟုတ်ပဲသူများတဲ့ตาတဲ့အရေးချင်းရတော့ဆုံးမပေး နှုတ်တော်ပုရိသဓမ္မတာရတိဒါကြောင့်မို့လို့ကမ္ဘာလောကကြီးမှာတတ္တရိဝမနုဿနာလူတွေနဲ့တည်းရဲ့ဆရာကြီးအဖြစ်ကြောကြားထင်ရှားတယ်ဘုရားအသိဉာဏ်ရှိပြီးသိအောင် ပြောဆို ဟောပြောနိုင်တဲ့နေရာမှာ တကယ်ထူးချွန်တဲ့ပုဂ္ဂိုလ်ဖြစ်တယ်ဘဂဝါစက်တရေပေါင်းနဲ့ပြည့်စုံပြီးတော့ဟိုဒီ ပကဝါစက်သေးပေါင်းနဲ့ပြည့်စုံတဲ့တကယ်ဆရာကြီးဖြစ်တယ်ပေါ့အိန္ဒိယနိုင်ငံမှာဒီပကဝါဆိုတဲ့စကားလုံးကခဏထိသုံးနေတော့မယ်သူကပကဝါဆိုတာတွေ့ဘူးလိမ့်မယ်စာအုပ်တွေရေးတာရှရိမပကဝါဆိုတာနော်အမေရိကရောက်တုန်းကအဲ့ဒီမှာဒီအဲ့ဒီအိန္ဒိယဆရာကြီးတယောက်ရေးတဲ့ဥပနိရှတ်ဆိုတဲ့အကြောင်း ဝယ်ပြီးတော့ဖတ်ဖူးတယ်အဲ့ဒါကိုရှရိမဘဂဝါလို့ခေါ်တာဘဂဝါပဲသူတို့အယူဆအရခဏထီအောင်ဆရာကြီးတွေကိုဘဂဝါလို့ခေါ်တာအိန္ဒိယရဲ့ဩဝါဒအရဘဂဝါလို့ခေါ်တာအဲ့တော့မြတ်စွာဘုရားကိုဘဂဝါလို့ခေါ်တာတကယ်ဂုရုကြီးဆရာကြီးဆိုတဲ့အဓိပ္ပာယ်မျိုးပိုတက်ရောက်တယ်ဒါမို့ရှင်မဘုဒ္ဓဂောသကဘဂဝါခုံတော်နဲ့ပတ်သက်ဖွင့်တဲ့အခါကျဘဂဝါတိဂရု အိန္ဒိယဖွင့်ဆိုတဲ့အတိုင်းပဲခရုနဲ့ဂုရုတက္ကဒနဲ့ပါဠိနော်ပါဠိမှာဂရုလို့ရှိတယ်သူတို့စီမှာဂုရုလို့ရှိတယ်ဘဂဝါတိဂရုဘဂဝါဆိုတာဂရုဂရောဟိလောကေဘဂဝါတိဝရံဝရန္တိ လေးစားတဲ့ပုဂ္ဂိုလ်တွေကိုတဲ့လောကမှာဘဂဝါလို့ခေါ်လေးရှိပါတယ်လို့ရှင်မဘုရကောသာဒီအကြောင်းကိုဖွင့်ပြတဲ့ခါလို့ရေးတယ်သူတို့လေးစားတဲ့ဆရာကြီးတွေဆိုကနေ့တီအောင်ဘဂဝါလို့ပြောတာအိန္ဒိယစာပေတွေကိုနည်းနည်းပါးပါးဖတ်ကြည့်လို့ရှိရင်ဒီအသုံးနှုံးလေးတွေကဟိုသိတာထင်ရှားလာတယ်ပေါ့နော်ဒါကြောင့်မို့ဆိုလိုတာကဘဂဝါဆိုတာ great teacher ပေါ့ တကယ်ကိုကြီးမြတ်တဲ့ဆရာကြီးဖြစ်တယ်လို့ဒီအတိတ်ပဲမျိုးနောက်ဘုံတော်6ပါးလို့ဆိုတော့ဒါစွန့်ရည်တွေဖော်ပြတာပါအုပ်ဆိုးနိုင်တယ်ဆိုတာလောကကြီးကိုအုပ်ဆိုးတာပြောတာမဟုတ်ဘူးဟို God ဆိုတာ create လုပ်ပြီးတော့တလောကကြီးကိုအုပ်ချုပ်နေတယ်အဲ့ဒီအတိတ်ပဲမျိုးမဟုတ်ဘူးဘုံတော်6ပါးထဲမှာဣတ္တရိယဆိုတာဘာလဲစိတ်ကိုဆိုရတာ လူတွေကသူများသာအဆိုးရတာကိုယ်စိတ်ကြတယ်ကိုယ်ဆိုးမရဘူးရဲရန်ရှုံးပေးနေကိုယ်စိတ်ကြတော့ကိုယ်ရှုံးနေကြတာနော်အဲ့ဒါကြောင့်မို့စိတ်ကိုပိုင်နိုင်တာကိုဖြစ်စေခြင်းနဲ့ကိုတွေးခြင်းတာဥစ္စာတွေးရမယ်မတွေးခြင်းတာမတွေးအောင်ကိုယ့်ကိုစိတ်ကိုထိန်းချုပ်လို့မရအောင်စိတ်ကိုထိန်းချုပ်နိုင်တဲ့ပုဂ္ဂိုလ်ဟာယာနာဖြစ်သွားတာပဲနောက်ပိုင်းအဲ့တော့မြတ်စွာဘုရားရဲ့ဣတရိယဆိုရတဲ့ဆိုတဲ့ ခုံတော်ကစိတ်ကိုဆိုရတာပြောတာယန္နာပုဂ္ဂိုလ်တွေလည်းစိတ်ကိုဆိုရတယ်ဘလို့ဆိုရတော့ဆိုရင်နတ်သမီးတမရလှပ်ပါတဲ့တင့်တယ်တဲ့အာယုံကို မတင့်တယ်ဘူးလို့တွေးလို့ရတယ်သူတို့ကိုဖြစ်ချင်တဲ့အတိုင်းဖြစ်လို့ရတယ်ဘလောက်လှပ်ပါနေနေအတုဘအဖြစ်ဆင်ញင်လို့ရတယ်ဘလောက်ရုပ်ဆိုးနေနေသူ့ဘလို့ဆင်ញင်လို့ရတယ် ကဲစိတ်ဆိုးရပုံလေးယဟန္တာပုဂ္ဂိုလ်တွေဖះကိုတော့အတားထားလိုက်ဖះတီးတဲ့ပူဆိုးရစိတ်ဆိုးရပုံလေးဥပမာလေးတစ်ခုပြောရှင်မကတ္တဗယဟန္တာမထေရကြီးဟာစိတ်ကိုဆိုးရတယ်ဆိုရှင်မကတ္တဗဆိုတာနန္ဒမိုးသောအလင်းရောင်တို့ဆုံးကန့်ကြွားပြီဆိုရင်ဆင်းရဲတဲ့လူတွေစီသွားတယ်သူက တထေးတွေအိမ်မသွားဘူးမင်းစိုးရကအိမ်မသွားဘူးဘာလို့ဆိုချီးမြှောက်တာသူ့အတွက်စဉ်းစားဆင်းရဲဆုံးလူဘယ်သူလဲသူငါးကိုလှူလိုက်မယ်တခုလှုပ်လိုက်မယ်တရားတရားလည်းရှိတယ်ဆိုရင်သူ့အတွက်နေခြင်းညခြင်းချမ်းသာဒုက္ခရသွားဒါအောင်ဆင်းရဲတဲ့ပုဂ္ဂိုလ်တွေစီရွေးတာတနေ့ကျတော့အဲ့လိုဆင်းရဲတဲ့ပုဂ္ဂိုလ်တွေစီဆွန့်ကသွားရင်ကနေအဆင်းရဲဆုံးဘယ်သူတွေ့တော့ဆိုတော့ လမ်းဘေးမှာထိုင်ပြီးထမင်းညံဟင်းညံလေးကိုစားနေတဲ့လက်ပါ ကုဋ္ဌနုနာယောဂတဲ့ကြီးတယောက်အာဒီလူကြီးကယောဂလည်းရှိတယ်စားရလည်းဆင်းရဲလောက်ကိုင်းလည်းမစားနိုင်ဘူးသူ့ကိုချီးမြှောက်မယ်ဆိုပြီးသူ့သူ့လက်ထဲလည်းထမင်းစားနာမြင်တော့ထမင်းရှိတယ်ပေါ့သူလှူမယ်ဆိုရင်တော့ကုသိုလ်ရမှာပဲဆိုသွားတာဟောလည်းတရားတရားပေါက်ပြီးတော့သူစားတဲ့ထဲက ရှင်မကတ္တဝကိုလှူတယ်ခတ္တနပေါ့နော်စားတဲ့အနေရက်ပြီးရှင်မကတ္တဝထဲကိုထည့်လိုက်တယ်ဘယ်အိန္ဒိယထုံးစံကနေ့ထိလက်နဲ့ပဲစားတာနော်တရုတ်ပြည်သွားရင်တော့တူနဲ့တော့ရမှာခွာဒီဒီလူကြီးလက်နဲ့ပဲစားတာဆိုတော့သူစားတဲ့ထမင်းတွေကနေပြီးတော့ခတ်တန်းတန်းလေးကိုရှင်မကသဝတပိတ်ထဲလက်နဲ့ပဲရက်ထဲမှာပေါ့ဇွန်တို့ခင်းတို့ပဲပါမလဲ အဲ့လိုရက်ထက်လိုက်တဲ့အခါကျတော့သူ့လက်တွေကထုံနေတာကိုနာရမမဟုတ်တာအဲ့တော့လက်ချောင်းလေးတစ်ချောင်းကပြတ်ပြီးဆွမ်းနေပါသွားဘုန်းကြီးတို့တွေတော့စဉ်းစားလို့တော့မရဘူးနော်ရှင်မကတ္တဝမထေမြတ်ကအဲ့ဒီလက်ပြက်ကလေးကိုအသာလေးဖယ်ပြီးတော့ဆွံဖုံးပေးတယ်အဲ့ဒါမတန်းထဲမှာရှိပါတယ် နော်ရှမကသောရဲ့ပါရဝတ္ထုထဲမှာဂါထာတွေထဲမှာရှိတယ်သူကိုယ်တိုင်အဲ့ဒီအတွေ့အကြုံအဲ့ဒါဘာလို့စားနိုင်တာတော့ဆိုစိတ်ကိုပိုင်နိုင်လို့စားနိုင်သူစိတ်မှာယွန်စရာကိုယွန်စရာမဟုတ်ဘူးလို့တွေးလို့ရတယ်ယွန်စရာဟုတ်ရင်လည်းယွန်စရာမဟုတ်ဘူးတွေးတယ်ယွန်စရာမဟုတ်ဘူးဆိုရင်လည်းယွန်စရာလို့တွေးလို့ရတယ်စိတ်ကိုပြောင်းလဲလုပ်လို့ရတယ် အဲ့တော့ဘုန်းကြီးတို့တွေကထမင်းနဲ့အနုရဲ့လက်ပြတ်ခွဲခြားပြီးမြင်နေတာကိုရှင်မာကသွားကတော့ဓာလေးပါပဲစောနေဟင်းတွေကလည်းဓာလေးပါပဲအနုရဲ့လက်ကလည်းဓာလေးပါပဲတနည်းအားဖြင့်ခုခေတ်ဆိုရင်ဝက်ဥချောင်းတို့အောက်မေ့နေလို့ရှိရင်လှုပ်တဲ့လူကမယုံလို့လှုပ်တယ်လို့ပြောမှာပဲဒါနော်မကောင်းမဟုတ်သူယွန်းနေဆိုတာဒါဟိရိရဲ့သဘောတရားပဲယွန်းနေ ရှင်တဲ့ပုဂ္ဂိုလ်ဟာဥပမာပဲလူရှိသူရှိလို့သူပဲရှိမှာတော့မစင်ဟာပဲနေရာဖြစ်ယွန်တရားကြီးပဲသူဟာလူရှိကြတော့မစင်ကိုယွန်တယ်လူကြွယ်ရကြတော့မစင်နေကိုင်းနေတယ်ပဲရှိမှာယွန်ပြီဆိုလို့ရှိရင်ဘယ်နေရာပဲဖြစ်ယွန်အဲ့ဒီအကုသိုလ်လုပ်ကိုယွန်ပြီဆိုလို့ရှိရင်လည်းအဲ့တိုင်းပဲဖြစ်မှာလူရှိသူရှိနေဘာမှဆိုင်ရှိရှိမရှိရှိဒီလောကယွန်စရာကြီးပဲဆိုပြီးတော့ယွန်ရှာဆက်ဆုပ်တာဟိရီလို့ခေါ်တယ် အဲ့ဒီဟိရိနဲ့ဒုစရိုက်တရားတွေကိုရွှတ်ရှာတယ်ဒါရင်လားလို့ဆိုမဟုတ်ဘူးဟိရိယတိပါပကနံအကုသလနံဓမ္မနံဒီအောက်တန်းချစေတတ်တဲ့မကောင်းမှုအကုသိုလ်မှန်သမျှကိုသူကယွန်းတယ်ကိုယ်တဏ္ဍမှာအဖြစ်မခံဘူးယွန်းတယ်ယွန်းတဲ့ပုဂ္ဂိုလ်ယွန်းစရာကောင်းတဲ့အရာတစ်ခုကို မထိကျင်တာပဲမထိကျင်ဘူးမကြည့်ကျင်ဘူးနော် အဲ့တော့အာဟုတုနဲ့ပတ်သက်လာရင်အဲ့လိုယောနာမှာဟီရီလို့သူတို့ဆိုလို့တယ်နော်အာဟုတုနဲ့ပတ်သက်ပြီးရှာနောက်တစ်ခုကတော့ဥတ္တပဆိုတာလေးကိုပြောဥတ္တပတိကာအတုစရိတေနဝစီတုစရိတေနမနောတုစရိတေနကာယတုစရိုက်ကြောင့်လဲဖြစ်ပေါ်လာမဲ့အခြေအနေကိုကြောက်တယ်ဝစီတုစရိုက်ကြောင့်ဖြစ်ပေါ်လာမဲ့အခြေအနေကိုလည်းကြောက်တယ် မနောတုစရိုက်ကြောင့်ဖြစ်ပေါ်လာမဲ့အခြေအနေကိုလည်းကြောက်တယ်။အကုသိုလ်ကြောင့်ဖြစ်လာမဲ့အကျိုးဆက်တွေကိုကြောက်တယ်။သူကြတော့ယောနာမဟုတ်ကြောက်။နော်။ယောနာရဲ့ကြောက်တာရဲ့နှစ်ခု။အဲယောနာကိုရှက်တယ်လို့လည်းသုံးများ။ရှက်တယ်ယောနဲ့ကြောက်တယ်။အကုသိုလ်တရားတွေသူတဏ္ဍမှာရောက်ရှိလာမှာအကုသိုလ်တရားတွေကြောင့်ဖြစ်ပေါ်လာမဲ့အကျိုးဆက်တွေကိုကြောက်တယ်။ ယွန်လို့ရှောင်တာနဲ့ကြောက်လို့ရှောင်တာအကုသိုလ်ရှောင်မှုကအဓိကယွန်လို့လည်းရှောင်တာပဲလေကြောက်တာဥပမာမတဲတာကိုမစားဘူးရှောင်နေဆိုရင်တော့ဘာလို့လို့ဒီအစားဒုက္ခပေးမှာပေးတာကိုကြောက်လို့ဖြစ်ပေါ်လာမဲ့အကျိုးဆက်ကိုကြောက်လို့ရှောင်ထို့တူရဲ့အကုသိုလ်ကိုရှောင်နေအကုသိုလ်ကိုကြောက်တယ်ဆိုတာဟာအကုသိုလ်ကြောင့်ဖြစ်ပေါ်လာမဲ့အကျိုးဆက်ကိုကြောက်တယ် ဒါဥပမာတစ်ခုထင်ရှားအောင် စာပေကျမ်းကနေပါဘယ်လိုပြောတော့လဲတန်တုံနှစ်တုံရှိတယ်တတုံးကမိဖုတ်ထားလို့ရဲနေတယ်တတုံးကတော့လူမစင်အညစ်အကြေးတွေညစ်ပေနေတယ်အဲ့ဒီနှစ်တုံးထဲမှာတမန်လူတယောက်ဟာမစင်အညစ်အကြေးညစ်ပေနေတဲ့တန်တုံးကို လက်ပေးမှကြောက်လို့ယွန်းလို့မကင်တာ မီးရဲအောင်ဖုတ်ထားတဲ့တန်တုံးကြတော့ပူမကြောက်လို့မကင်တာမကင်တာချင်းတူတူပဲရှင်လို့မကင်တာရဲ့ကြောက်လို့ပူမကြောက်လို့မကင်တာအဲ့တော့ရှင်လို့အကုသို့မလုပ်တာဟေ့ဒီကြောက်လို့အကုသို့မလုပ်တာဝတ္တပါလို့ဒီလိုဥပမာပေးလေးရှိကြတယ်နော်အဲ့လိုဥပမာပေးဒီနှစ်ခုကတဘာဝချင်းကအဲ့လိုစဉ်းစားပုံချင်းလောက်ပဲကွာတယ် အကုသိုလ်ရှောင်တဲ့နေရာမှာအဓိကကြားတယ်အဲ့တော့ဟိရိနဲ့ဩတ္တပာဆိုတာအကုသိုလ်ကိုယုံလို့မလုပ်တာဟိရိအကုသိုလ်ရဲ့အကျိုးဆက်ကိုကြောက်လို့မလုပ်တာဩတ္တပာအဲ့ဒီနှစ်ခုနဲ့မရှိလို့ရှိရင်လူတွေမှာအကုသိုလ်ဆိုတာလက်ရဲဆက်ရဲလောက်ကြမှာပဲဒါကြောင့်မို့ကိုချင်းသီလပြည့်စုံတဲ့ပုဂ္ဂိုလ်ဟာအတန်အသင့်ဟိရိဩတ္တပာရှိရင်ကိုချင်းသီလပြည့်စုံတယ်ဟိရိဩတ္တပာလုံးဝမရှိဘူးဆိုရင်တော့ တိလပြည့်စုံမှုခရင်တယ်တိလရှိခြင်းအကြောင်းတရားနှစ်ခုကတော့ဒီဟိရိဥတ္တပပဲဒီဟိရိဥတ္တပကိုမြတ်စွာဘုရားကလောကပါဠတရားလို့ဟောတယ်အရှက်အကြောင်းဆိုပြီးတော့နော်တနည်းအားဖြင့်ပြောမယ်ဆိုရင်ဟိရိဆိုတာကိုယ်သိက္ခာကိုထိန်းတာဥတ္တပဆိုတာပတ်ဝန်းကျင်ကိုလေးစားတာကိုယ်သိက္ခာလူဆိုတာကိုယ်သိက္ခာလည်းထိန်းရမယ်ပတ်ဝန်းကျင်ကိုလည်းလေးစားရမယ် ကိုယ်သိက္ခာကိုထိန်းနိုင်ရဲ့ဆိုတာဟာသူကငါလိုလူမျိုးကဒါမျိုးမလုပ်ဘူးကိုယ်ခုံသိက္ခာကိုကိုထိန်းတယ်ကိုယ်ခုံနဲ့ကိုနေတယ်လုပ်ပြီးတော့မကောင်းတာကိုရှောင်တယ်ဒါလူမြင်မြင်မမြင်မြင်ကိုယ်သိက္ခာကိုထိန်းမယ်ဒါဟိဒီအေးကိုတခုလုံလိုက်လို့ရှိရင်ကိုယ့်ရဲ့ပတ်ဝန်းကျင်ဆိုတော့ကိုမိဘတွေထိထိခိုက်မယ်ကို့အပေါင်းအသင်းတွေထိခိုက်မယ် အဲကိုဆရာသမားတွေထိခိုက်မယ်ကိုဘာသာတရားထိခိုက်မယ်စသဖြင့်ပေါ့ကိုမုဒ္ဒလို့လို့ရှိရင် ကိုပတ်ဝန်းကျင်တွေထိခိုက်မှာဆိုတယ်အဲ့ဒါဥတ္တပါလို့ဆိုလို့တယ်ပေါ့နော်အဲ့တော့သမောတရားချင်းကစဉ်းစားဖို့ညင်ကွာတာပေါ့စဉ်းစားဖို့ညင်ကွာပြီးတော့မကောင်းမှုအကုသို့မလုံးဖြစ်တာချင်းနဲ့သွားထုတယ်ဒါမလို့ဟိရိဥတ္တပတရားဟာအရှက်နဲ့အကြောင်း ခဏခေတ်တော့တတိကောင်းလာတဲ့အခါကျတော့ I don't care လောက်ကုန်ကြတာပေါ့နော်ဘယ်သူမှကိမဆိုင်ဘူးဟေးဆိုင်အဲ့ဒါဘတ်တပမရှိဖြစ်သွားမဟုတ်တာလောက်တာပြောတာပါမဟုတ်တာလို့ရင် I don't care မလုပ်ကြနဲ့ပေါ့ဒါရေးချီတာအလုံးအလေးစားမှာကြည့်ပဲအကုန် respect ဆိုတာရှိရတာပေါ့အဲ့ဒါမရှိဘူးဆိုရင်ဒီလိုဖြစ်ကုန်အဲ့တော့တတ္တရဲ့ဟိရိရဲ့ဥတ္တပရဲ့ ဒါဟာလွန်ရေးကြီးတဲ့အခြေခံသူတော်ကောင်းတရားအဲသူတော်ကောင်းတရားတွေထဲမှာဒါအရေးကြီးဆုံးအခြေခံတွေပေါ့တော့အရိယသူတော်စင်တွေဖြစ်သွားလို့ရှင်စဉ်းစားတာကြည့်ယုံကြည်ချက်ကလည်းခိုင်ပါတယ်နော်အကုသိုလ်မှန်သမျှလည်းယွန့်ရှာပြီးတော့ရှောင်တယ်အကုသိုလ်မှန်သမျှကိုအကုသိုလ်ရဲ့အကျိုးဆက်ကိုသိပြီးတော့အကျိုးဆက် ကြောက်ပြီးတော့အကုသိုလ်ကရှောင်တယ်။ဟောဒါအရိယပုဂ္ဂိုလ်တွေရဲ့အနေအထားကိုမျှော်မှန်းကြည့်လို့ရတာပေါ့နော်သူတော်ကောင်းဥစ္စာခုနှစ်ပါး။အဲနောက်သူတော်ကောင်းဥစ္စာထဲမှာလည်းပဲဒီတတ္တပါတယ်ဟိရိပါတယ်ဩတပပါတယ်။ပြီးတော့သူတော်ကောင်းတရားဆိုတာထဲမှာလည်းဒါပါတယ်။အဲ့တော့တို့တွေအခိုင်အမာဒီတရားတွေကိုယ်ရင်နဲ့နှလုံးနဲ့ရှိအောင်ကြိုးစားအထောက်ကြမှာဖြစ်တယ် အဲ့တော့ဒီနေ့သူတော်ကောင်းတရား9ပါးတဲ့ကဒီ3ပါးလောက်ပဲပြောလို့ရသွားသေးတယ်နော်နောက်ရက်ဒီနောက်ရက်ဒီဆက်ပြီးတော့ဘာဖြစ်လို့တော့ဆိုတော့ဒါလေးတွေဟာအသေးစိတ်နားလည်ဖို့အမြဲတမ်းအရေးကြီးပါတယ်တမန်လေးဖြတ်သွားလို့ရှိရင်လူတိုင်းကြားနာတရားဆိုတာလည်းကြားဘူးတာပဲဟိရိဆိုတာလည်းကြားဘူးတာဖန်တရားတေးနေတဲ့တရားတွေဖြစ်နေတော့အလေးနဲ့မထားမိမှဆိုလို့အလေးနဲ့ထားဖို့အရေးကြီးတယ်ကုသဏမှာဒီတရားတွေရှိနေဖို့အမှန်တမ်းအရေးကြီးတယ် ဒီတရားတွေရှိနေမှာခိုင်မာနေမှာတို့ဟာရေးတယ်ဒါလည်းတရားထုတ်နေတာပဲဒါတွေကိုယ်တဏ္ဍနဲ့ရောက်အောင်လုပ်နေတာဒါတရားထုတ်တာပဲเนาะအဲ့ဒါတွေကိုယ်တဏ္ဍမှာတကယ်ရရှိနေအောင်ကြိုးစားအထောက်ကြမှာဖြစ်တယ်ပေါ့သေခပฏิပဒါလို့ဆိုတဲ့ရှင်ရှင်နန္ဒမထေမြတ်ဟောနေတဲ့အဲမှာတတ္တဟိတတ္တမေဟိတမန္နာရတောသူတော်ကောင်းတရား9ပါးနဲ့ပြည့်စုံတယ်လို့ဆိုတဲ့မှာ ဒီတရားတွေဒီတရားတွေနဲ့ပြည့်စုံအောင်လုပ်ရမှာဖြစ်တယ်ဆိုတာကိုစီကိုစီအသိဉာဏ်ရှိပြီးတော့ရသော်ဘုရားရဲ့အဆုံးအမသူတော်ကောင်းတရားတွေနဲ့ပြည့်စုံတို့တွေစူးစမ်းအထောက်အမှာ ဖြစ်တယ်လို့တဏိဋ္ဌံချပြီးစူးစမ်းအထောက်နိုင်ကြပါစေကုန်သတည်း